ဟာဗောဓိမြိုင်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်း၌19ရက်9လ69ခုနှစ်နန္ဒပိုင်းတွင် ဟောကြားတော်မူသောတရားတော်သူဗုဒ္ဓဘာသာတွေပဲဖြစ်ဖြစ်တခြားဘာသာတွေပဲဖြစ်ဖြစ်ဒါမှမဟုတ်လူသားတွေပဲဖြစ်ဖြစ်တခြားတ attva တွေပဲဖြစ်ဖြစ်ကောင်းစားခြင်းချမ်းသာခြင်းရတာကြီးတယ် ဟုတ်ကလားတို့ကိုဒါနမှုပြုတာရောဘာလို့ပြုတာရောဒီလားဆောက်တည်တာရောဒါဒီဖြည့်ပဲဖြည့်မှာလေကောင်းစားခြင်းလို့ချမ်းသာခြင်းလို့ဒီဖြည့်သူတိုင်းဖြည့်မှာပဲဟုတ်ကလားမှန်ပါဘူးအဲ့တော့ကောင်းစားခြင်းလို့ရှိရင်ဒါနကိုဒါနနဲ့တူအောင်ပြုဟုတ်ကလားမှန်ပါဘူးဟင်ချမ်းသာခြင်းသီလကိုသီလနဲ့တူအောင်ဆောက်တည်ဟုတ်ကလားဗျဟင်ဟုတ်ကလား ဒါနဆိုတာတို့စွန့်လွတ်တာပြောတာစွန့်လွတ်ရင်ဒါနပဲမစွန့်လွတ်ရင်ဒါနဖြစ်နိုင်ဘူးဟုတ်ကလားဟင်ဒီလာဆိုတာစောင့်စည်းတာပြောတာမဆောင်သေးရင်ဒီလားမဖြစ်နိုင်ဘူးဟုတ်ခလားဒီဒါနာပြုလို့ရှိရင်ကိုယ်လက်ကလွတ်တာနဲ့ငါပစ္စည်းမဟုတ်တော့ဘူးဆိုတာကျုပ်ပြရင်စိတ်ပါပြောင်းအောင်ဆုံးလို့ပြရတယ်ဟင်ဆုံးလို့ခဲ့လားဟင် ဒီအရင်ဘဝကမလူလို့ဒီဘဝဆင်းရဲတာဒီဘဝလူမနုံဘဝပဲ့နေပဲ့နေဒါဆုံးလို့ထားတာဘုံထလို့ဟင်ကြည့်မလို့ရအောင်ပြသူတို့ပဲကြတော့ဟင်အဲ့ဒါဆုံးလို့ထားတာဟင်အဲ့ဒါနာဒါနာနဲ့တူရလားဆက်တူသေးဘူးဆုံးလို့ဒါနာဆိုဆုံးလို့ဖြစ်တာဟင်ငါပစ္စည်းဆိုတဲ့အစွဲကိုဆုံးလို့ဖြစ်တာ ရှင်ဝါမှာစိုးနေတဲ့ဒါကိုဆွဲနှုတ်တဲ့လက်နဲ့ဒါအလောင်းတော်တွေကဒါနာကိုတဏှာကိုတတ်တဲ့လက်နဲ့ဖြစ်နေသုံးသွားတယ်ဟင်နောက်ဘဝကိုလူစည်းစိမ်နာစည်းစိမ်ခံစားဖို့သာတဏှာတတ်တာမှမဟုတ်ခွင့်နဲ့ဟင်ဟင်အဲ့တော့တဏှာရှိနေရင်ခေါင်းစားပါမလားခေါင်းစားပါဟင်လူချင်းလေးလေးဘယ်သူမှမပေးချင်လေးလေးပဲကုတုရွာတဲ့ဘုကဘယ်သူမှမပေးတာပါဖြစ်လို့တော့အဲ့လူချင်းလေးတို့ဗျာလူချင်းလူချင်းမှန်းသိရင်မပေးလိမ့်ပဲဗျာ ဟင်းဟုတ်ကဲ့ဟုတ်လားဟင်းပေးကြီးနဲ့လက်တောင်တွန့်သွားလို့ဦးမယ်ဟုတ်ဟင်းအောင်မလူချင်းတဲ့ဟာကြာကြာပါဗျာမလူချင်းတော့ဗျာဟင်ဟင်တတချင်းဆိုတာကိုဗျာဟုတ်ကဲ့လားကိုကမလူချင်းမှသူကလည်းမလူချင်းတော့ဆုံးတာမဟုတ်လားကိုလူချင်းသူဒီစီဆွဲနေမှာပေါ့ကိုတပြကိုကလူချင်းသူလည်းလူချင်းနေလိမ့်မယ်သူဟာလေးသူဘယ်တော့မှဆုံးဘူးဟင်ကိုမလူချင်းသူလည်းမလူချင်းဘူးဆုံးနေမယ်ဗျာရပါဗျာဟုတ်ကဲ့လား ဟင်ဟုတ်ကလားဗျာတို့ပြောလို့လားဗျာလက်ဟင်လက်တွေ့ကြည့်လားဟင်ဟင်အဲ့တော့ဒါနာဆိုသုံးလို့ငါပြည်စည်းဆိုတဲ့အဖွဲကိုဆွဲနှုတ်ပြထားမမျောနဲ့ဟင်မျောလို့မရလေပဲမျောချော်မှာပဲဟင်မျောနဲ့စေတနာထိုင်ရင်ဆင်းနေမယ်စေတနာတန်ရှင်ရင်အကျိုးပေးတန်ရှင်မယ်ဟုတ်ကလား လျှော်ရာကသနာအကျိုးပေးမှာစေတနာဟုတ်ကလားဗျာဘယ်တော့ွာနေတော့မလားဟင်တို့လောင်းတော့ဟာဟိုတောင်းမှုတညာတော့တောင်းတာမဟုတ်ဘူးလားတို့တော့သူ့မှာသူပြုခဲ့တဲ့ဒါနတတိအတိုင်းပဲလူဘဝလူချမ်းသာတွေရမသွားဘူးလားဘယင်းကြီးတွေမဖြစ်ဘူးလားတတိကြီးတွေမဖြစ်ဘူးလားအဲ့ဒါတောင်းလို့ရတာလားထက်လို့ရတာလားအဲ့ထက်လို့ရတာဗျဟင်အဲ့ဒါလောင်းတော့လုပြသွားတာပဲလေ နာပြီပြီဆိုတဲ့ဆွဲကိုဆွဲနှုတ်ပြရမှာကျုပ်ပြရင်သိကြသွားမယ်ဟုတ်ကလားဗျာအဲ့တော့ဒါနဆိုအဲ့လိုပြုလို့ရှိရင်ဘယ်ကုသိုလ်ပြုပြုပြုတဲ့ကုသိုလ်လေးဟာသူ့ပကံများတဲ့ကမုံလေးကောက်ဖားရတယ်လို့ချမ်းချမ်းသာသာမသားရဘူးလားဟင်ဟင်လောကီသိတဲ့ဥစ္စာကိုကိုချမ်းသာမှုကိုဒါနကတာဝန်ယူတယ်ဟင်ဟင် ကိုချမ်းသာတယ်ဆိုတော့သီလမှုသာပြည့်စုံမှာမဟုတ်ဘူးလားဟင်ကိုချမ်းသာမှုကိုဒါနကတာဝန်ယူတယ်ဟင်ကောင်းစားခြင်းရင်ဒါနကိုဒါနနဲ့တူအောင်ပြုလိုက်ပါဟုတ်ကလားဗျာဟင်ချမ်းသာခြင်းရင်တော့သီလကိုသီလနဲ့တူအောင်ဆောက်တည်ဟုတ်ကလားဟင်တူပါပေါ့ဟိုဓာတ်ကိုသူများပဲလှည့်မယ်ဓာတ်ကိုကိုပဲလှည့်ရမှာဟင် ဟင်းသူ့ပဲဘာလို့သာသတို့ဖေးကြည့်ကြိုက်လို့နဲ့မကြိုက်လို့ဒါတစ်ခုတည်းနဲ့ဟုတ်ခလားကြက်တီဝတင်ငါတွေနွားတွေဘာလို့သာတော့ဟင်ခြေနေတဘူတွေမွေစုံမွေအောင်လူစုတစ်ခုတွေဒါတစ်ခုပဲရှိတာလေကျန်တဲ့ပိတ်ခါဘုတွေလည်းလိုက်သိကြည့်ပါသူများပြည်ပြည်လို့ယူတဲ့နေရာလူကျင်လို့ယူလာရှိသလိုဖြတ်လို့ဖြစ်ပြီးလည်းရှိတယ်ဟင်အခါတည်းလူကျင်လို့မဟုတ်ဖြတ်လို့ဖြစ်ပြီးရှိတာတယောက်နဲ့တယောက်ဟိုတို့မုန်းတာနဲ့လေ ဟင်ဘယ်သိခါဖို့စီစီကြိုက်လို့နဲ့မကြိုက်လို့ထင်တယ်အဲ့တော့ကိုယ်စိတ်မှာဖြစ်နေတဲ့ကြိုက်တာလေးကိုမတရရဲတဲ့အတွက်သူ့သွားပြီးသားရတာမဟုတ်လားဟင်အဲ့တော့သူ့တမယ်ဆိုကိုယ်လာရောင်လုပ်တာကကိုယ်ကြိုက်စိတ်ကရောင်လုပ်တာမဟုတ်ဘူးလားကိုယ်ဘက်ကရောင်လုပ်တာလားဟိုခြေရဘူးကရောင်လုပ်တာလားဒုစီကြီးရဲ့ကြိုက်စိတ်ကရောင်လုပ်တာလားဟင်ဟုတ်ကလားကျော်ငါးရင်းမရရတို့ရောင်လုပ်တာလားဒုစီကြီးရဲ့ကြိုက်စိတ်ကရောင်လုပ်တာလား အဲ့ဒါရံလို့သူကကြိုက်စိတ်ပဲဗျာကြက်ပါလို့သွားတာတာတော့အဲ့တော့သူ့တမယ်ဆိုကိုယ်စီကအကောင်တလိုက်ပါလားဟုတ်ကလားဗျာပီလာကအဲ့ဒါဆောင်ပေးရတာဗျာဟင်တာစီရာရှင်ဟိုတတ်ချင်ဝီကလေးပေါ်လာရင်ဆိုင်ရာကိုတို့မရောက်မေတတိလေးနဲ့ဆောင်ပြီးဖြတ်ပြရတယ်ဟင်စိတ်ကတော့တမာလေးရာဟုတ်ရစိတ်ကတော့ရုပ်တရက်တို့ပေါ်ပြမိမှာပဲ ဟုတ်ကလားသီလရာမမပဲဘူးဟင်အဲ့တော့စိတ်မှာဖြစ်လာတာတွေကိုဆရာကုန်းတို့မရောက်မီးတတိလေးနဲ့စောင့်ပြီးဖြည့်ဆည်းပြလိုက်ဟုတ်ကလားဗျဒီလိုဆိုသူ့တာမှာကိုကိုပြန်တိုက်လို့မထင်နဲ့ဟင်အပြင်ထုတ်တာမဲ့စားကိုထုတ်တာမှာထင်တယ်ဟုတ်ကလားအဲ့တော့ဥမာမချင်းလေးတစ်ကောင်ဆိုပါတော့သူကြိုက်တာကိုမခံနေတာကဒုက္ခလားဒေါသကလားအဲ့ဒေါသကမခံနေတာဗျအိပ်ပျော်နေလို့ဒေါသမရှိတော့ခံနေမှာရဘာမှမပြော ကိုကြီးကတော့သိခံတာဗျာကိုင်းဘလောက်ကိုက်ကိုက်ဝါတော့ပြန်ကြမဝါတို့ဒီနာကိုဘာတို့နားနေမယ်ဆိုနားနေကြဟင်အဲ့တော့ဒုက္ခမကျင်တတ်လားဒေါသကမကျင်တတ်လားအဲ့တော့ကိုဒေါသလေးတစ်ချက်ဖြစ်လာတာကိုမတမ်းမိတဲ့အတွက်သူ့သွားတတ်တော့သူ့မပေါ်ကဆုံးရှုံးနေကြဘာမပြောလို့ပါလို့တဲ့ဒေါသလေးတင်တယ်ဟဲ့ဒီဒေါသလေးကိုဒေါသလေးတားလိုက်ရင်သူ့ဘဝလေးမဆုံးရှုံးဘူးပေါ့ဟင် အဲ့တော့ကြက်မာတဲ့ကိုလောဘတွေကိုမတမိတဲ့အတွက်သူ့မှာတဘောဆုံးရှုံးမယ်ဟင်မှန်ပါဗျာအဲ့တော့လူဒီအပညာရှိဆုံးအပညာရှိတဲ့လူကမှသူ့ကိုကိုချင်းမစားရင်ဘယ်သူကိုချင်းစားမလဲဟုတ်ကလားအပညာရှိတဲ့ပုဂ္ဂိုလ်မှဒီမတိနုနာတတဝါလေးတွေကိုဓာတ်လူထားပြီးမဆက်ဆံနိုင်ဘယ်သူကဆက်ဆံမလဲဟုတ်ကလားဟင်အဲ့တော့ဒီလာဆိုတာကအဲ့လိုကိုကိုနဲ့တကိုချင်းစားတဲ့ကိုချင်းစားတဲ့ကြည်လေးလား ဟင်ဟောငါတက်ကလေးငါထမ်းချမ်းသာတာဖြစ်ခြင်းလို့သူလည်းသူ့တက်ကလေးသူထမ်းချမ်းသာတာဖြစ်ခြင်းစီမှာပဲကိုရင်းသာတယ်နဲ့အင်းငါဒီငါတက်ကလေးငါစောင့်ရှောက်တယ်လို့သူလည်းသူ့တက်ကလေးသူစောင့်ရှောက်ပါစေဟုတ်ကလားမှန်ပါငါဒီငါတက်ကလေးငါအသက်မွေးတယ်လို့သူလည်းသူ့တက်ကလေးသူအသက်မွေးပါစေဟုတ်ကလားမှန်ပါဒါတို့မြတ်တာတယ်နဲ့မှန်ပါ အဲ့ဒီမေတ္တာစိတ်ကလေးဝင်လာလိုက်ပြီးတော့ကိုယ်စိတ်ကလေးကိုတတ်ချင်တာလေးစောင့်သိလိုက်ရင်ဒါတို့သီလမဟုတ်ဘူးလားဒီလိုအာမဘန်ဒီခံရုံနဲ့ရသလားသင်ပြတော်မှရမှာတော့ဟင်ဒီအဲ့ဒီကိုယ်လေးဖြစ်လာတဲ့ဒေါသလေးကိုယ်လေးဖြစ်လာတဲ့လောဘလေးအဲ့ဒါလေးစောင့်သိရမှာတစ်ဖက်စောင့်သိရမှာမဟုတ်ကိုယ်စောင့်သိရမှာဟင်ကိုယ်လေးရှိတဲ့ခွေးနှကောင်ကိုကိုသားရမှာတင်တယ်ဟင်လက်ပါကျိုးထည့်ရမှာဗျဟုတ်ကလား ဒီကိုကိုရဲ့သူများထွက်ထိုက်တာတယ်ဟင်ဒီအဲ့လိုဒီလာဆောင်ပြီးနိုင်လို့ရှိရင် သူတော်မကိုကိုကပေးစီလိုတဲ့စေရနာနဲ့မကြံစီလို့ရှိရင်တို့ဝေါ်ကြံစီခံရမလားအဲသူတော်မဘဝတို့ကပေးစီလိုတဲ့စေရနာနဲ့နှုတ်ဖွင့်ပြီး မပြောလို့ရှိရင်သူတော်မဟောတို့ကိုပြောမလားပြောပါဘူးဟင်အဲသူတော်မဟောတို့က ကိုတိလက်ရောက်မကျူးလွန်ရင်သူတစ်ပါးကောကျူးလွန်မလားအဲ့ဒီပုဂ္ဂိုလ်တယောက်စီမချမ်းသာဘူးလားအဲ့တော့ချမ်းသာခြင်းရင်သီလကိုသီလနဲ့တူအောင်ဆောင်စေတယ်ကောင်းတာခြင်းဒါနဒါနနဲ့တူအောင်ပြုဖို့ပုဂ္ဂလာကောင်းတော့ကောင်းစားခြင်းညတာပဲချမ်းတော့ချမ်းသာခြင်းညတာပဲဟင်သို့တော်တို့လုပ်နေတာဒါနဒါနနဲ့တူသေးဘူးတွေ့ရလားဟင် တို့တော့ဘာလို့တဲ့တင်တယ်ဟိုဟိုကြီးလောင်းတယ်လို့ပဲထင်တာပဲဟင်တစ်ဖက်ထိုးကြီးလောင်းတာပါလို့သားကြီးကျွန်တော်လားဟင်ဟုတ်ကလားဗျအဲတို့တော့ကြီးလောင်းတာသူတို့သားကြပါပြီတော့ထင်တယ်ဟင်ပါတော့ညဟုတ်ကလားဗျရင်းပြီးတော့တို့တန်ဃာတရားဟော ဟိုမြားကြီးကလေးရှိမှငါးကြီးနဲ့ပီကန်နဲ့ငါးကြီးရှိရဲဆိုရှိတဲ့နေရာရှောက်ပြီးတော့ချကျွေးတာလေအဲ့ဒါငါးကြီးတွေစားသိကြလို့မဟုတ်ဘူးလားမလို့လို့ဗျာဟင်ဟုတ်ကလားဗျာတို့တော့ငါးကြီးတွေစားကြပါသေးတော့ဝဝလင်းလင်းဖြစ်ပါသေးတော့ဒီလိုထင်တာဟင်တို့ကဒီလိုဒီလိုလူလူရှိတော့ဒီလောက်ဒီလောက်ကြီးနောင်ဘောကပဲ့နေပဲ့နေဆိုရင်ပဲ့လို့တော့ ယ်နဲ့တော့ငါသာဒါနာပဲထင်ပါဟင်တကယ်ဒါနာဟုတ်ကလားဗျပါဒါနာတော့ဗျဟုတ်ကလားဗျတို့လုံးနေတာဟောပဲနဲ့တော့ဒါနာဒါနာနဲ့တူရလားဒီကြလေးပါဗျဟင်အဟုတ်ပါမလားဗျတခါတို့ဘုန်းကြီးတွေလည်းခေါ်ရင်းငါနေဟောဗျတခါလည်းလူဗျဝိတာခာမကြီးဆိုထမွေချောင်းစီရှင်ပါစီဒီဘီကိုလူတာဝန်တာလိုက်တာ အဲလိုလူတဲ့အတွက်အခုဟောတုံတိတာဘုံမနတ်ပြည်မနတ်ပြည်သိနေခံစားနေရဟုတ်ဗျာအနာတပိန်ကြီးတို့ဆိုကိုကြည့်ဟောတုံတိတာနတ်ပြည်မနတ်ပြည်သိနေခံစားနေရဆိုတို့ကရည်သက်ခွဲတာခိုင်နာသာနတ်ပြည်နတ်ပြည်မြေဆောင်ထိုးခိုင်နေရရည်သက်ခွဲတော့မသိရှိရလားဗျာဟင်ဒီမှာလူကြီးကနေပြီးနာခရင်းချင်းနေပြီခင်ဗျားတို့ဒီလမချရသေးဘူးဟုတ်ကလားဗျာ แกเป็นรุงจ้ะหึกระดานาดานาหกกะลาจ้ะဒါနစိတ်ကြလားဗျာဟင်အဲ့တော့လူချင်းရပါမလားဟင်လူချင်းနာကိုနောက်ဆုံးပေးလိုက်တာမှာစေရနာရှိတိုးလိုက်စမှာဟင်ဟင်ဟုတ်ကလားဟင်အလူရှင်ကိုရှိတိုးလိုက်စမှာခင်ဗျားတို့နောက်ဆုံးစားကျုံနာနမဒီရဲ့သူ့အိမ်ကထမင်းကျက်ဟုတ်ကလား အလူရှင်မဟုတ်ဘူးစေတနာသာလူရှင်တင်တယ်ဟင်ယုံနာတပါးစေတနာခိုင်းတာလောက်ရတာတင်တယ်စေတနာကတော့ဒီဒီဒီဒီဒီဒီလိုဒီလိုလူလိုက်ဆိုမှစေတနာကြောင့်တို့လူရတာမဟုတ်လားမြေပစ္စည်းရှိတိုင်းလူလို့ရသလားအဲစေတနာခိုင်းမှလူလို့ရတာလေပြီးတော့စေတနာကဒီကိုဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်သွားပြီးတော့လူလိုက်ဆိုမှတင်တယ်ဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်ပေးလိုက်ဆုံးမှတင်တယ်ဒီလိုဆိုတို့လူဆိုရဲ့ယုံနာနှစ်ပါးကသူ့အိမ်ကအစိမ်းကမဟုတ်ဘူးလားဗျအလို့ရင်းကြီးစေနာ ဟုတ်ကလားမှန်ပါဗျတို့ယုံနာနှစ်ပါးပြီးအစီကတို့မို့လူရင်ကဓမင်းချက်ထင်တယ်မှန်ပါဗျဟင်နောက်မို့တို့နတ်ပြည်ကိုသွားမယ်ဆိုလို့ရှိရင်လေတို့ဒီလူယုံနဲ့လူနာပါသွားမှာလားဟိုစီရနာလားနာယုံနဲ့နတ်နာသွားဖြစ်မှာလားမှန်ပါဗျအဲ့တို့လူကျင်တာသူသွားမှာခင်ဗျားတို့နေရမှာဟုတ်ကလားမှန်ပါဗျအဲ့တော့ငါလူတဲ့နောက်ဆုံးစီဟုတ်ကလားမှန်ပါဗျငါဘယ်လောက်ကြီးရအောင်လုပ်မယ်နောက်ဆုံးလိုက်စေနာရှိလူသားမှာ ဟုတ်ကလားအလူရှင်ကိုပွဲထုတ်လိုက်စမ်းပါဟင်အလူရှင်ပွဲထုတ်ရင်ဒါတို့ဒါနမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဗျာဒါနဒါနနဲ့တူသွားမှာပေါ့ဗျာမှန်ပါဗျာအခုအလူရှင်ကတော့နောက်တမ်းနဲ့ငယ်လေးတဲ့ငါလူတာငါလူတာဥပဒုလူတာတော်ပဲဝါလူတာနဲ့မင်းတို့ဟင်အလူရှင်ဘယ်နှခါများရှင်းတန်းတယ်တော့ဗျာဘာမှမတင်ရပါဘူးအဲ့တော့ဒါနဒါနနဲ့တူလူလားဗျာတူသေးဘူးအဲ့တော့ဒါနဒါနနဲ့တူအောင်သူကဆောက်လုပ်ဖြစ်တာ ငါပစ္စည်းဆိုတဲ့ယုံဝမှာစုနေတဲ့ဒါကိုဆွဲနှုတ်ဖြစ်တာဟုတ်ကလားမှန်ပါဟင်အဲ့ဒါတဏှာကိုတတ်တဲ့လက်နဲ့ဟုတ်ကလားမှန်ပါတို့ပြုနေတဲ့ဒါနာကမယောပေးတဲ့ဒါကိုရင်ကောခံနေတာဟင်နောက်ဘဝလူဘဝလူစီသေးလူချမ်းသာနောက်ဘဝနာစီသေးနန်းချမ်းသာဆိုတာနောင်လာမဲ့ဘဝရဲ့ခံရမဲ့ဒုက္ခကိုတို့ရင်ကောခံတာမဟုတ်လားဟင်ဟုတ်တယ်ဟင်အလောင်းတော်တွေကယင်ဝမှာစုနေတဲ့ဒါကိုဆွဲနှုတ်တာ တို့ကမရောက်သေးတဲ့ခါကိုရင်ခေါက်ခံနေတာဟင်ဘယ်တော့ကွာနေတော့ကွာကြပါလေတကယ်လောင်းတော်တွေပြုတဲ့ဒါနာနဲ့တို့ပြုတဲ့ဒါနာအဲ့တော့တို့ကောင်းစားခြင်းမိမယ်ကောင်းစားရလားကောင်းစားရပါဘူးဟင်ပြီးတော့တို့လူချင်းတဲ့ဘဝထက်တန်းကိုရောက်မလားရောက်ပါဘူးအဲ့တော့ကောင်းစားရင်းနဲ့ဘဝထက်တန်းကြီးကိုဒါနာဒါနာနဲ့တူအောင်ပြုမှရောက်ဟင်ပြီးတော့အသက်ရှင်ရင်းနဲ့ချမ်းသာရေးကိုသီလကသီလနဲ့တူအောင်ဆောက်တည်မှရောက်တယ် ဟင်မှန်ပါဟုတ်ကလားဟင်ဘဝနဲ့စီစဉ်ကိုဒါနကတာဝန်ယူမယ်အဲ့ဒီဘဝနဲ့စီစဉ်ကိုမကြောက်မကြမတောင်းမတချမ်းချမ်းသာသာခံစားဖို့ရနဲ့အသက်ရှိရှိနေတိုင်ဖို့ရကိုသီလကတာဝန်ယူတယ်အဲ့ဒါသီလကိုသီလနဲ့တူအောင်စောက်ပြီးမှဗျဒါနကိုဒါနနဲ့တူအောင်ဟောပြုခြင်းမှဗျဟုတ်ကလားမှန်ပါဗျဟင်သဘောပေါက်လားကဲအဲ့တော့တို့ဘယ်တော့ကောင်းစားခြင်းလားမကောင်းစားခြင်းလား တဲ့လူလိုက်မိတာလေဒီလိုကောင်းကောင်းအောင်လုပ်ပြီဗလားလုပ်ကြပြီပါဟောဗျာဟေးကောင်းစားတော့ကောင်းစားခြင်းနဲ့ကောင်းစားအောင်မလုပ်သေးဘူးဆိုတော့ဘယ်နဲ့ပြောမှာလို့ဗျာကောင်းစားခြင်းရင်ကောင်းစားအောင်လုပ်မှာပေါ့ဗျာဟင်အဲ့တော့ပကံများတဲ့ကမုံကိုစားရင်လားတဲကြမုံစားခြင်းဗလားဟာလူတိုင်းပြောတာပဲဗျအခုကခုလက်ရှိရှိနေတဲ့ဘဝကိုပကံများတဲ့ကမုံကိုစားနေလား တဲကြမှုစားနာလားဟုတ်တဲကြမှုစားနာပါဗျာရလဲတော့ကံကင်းမရလဲတော့ကံကင်းတို့ကလားပါတိလူလုံးလောဘကမှတတ်မှမတတ်နိုင်လားဟင်လောဘတတ်တဲ့ဒါနမှမဟုတ်ဘဲနဲ့ဟင်တရေစာပြည့်စုံတော့တပတ်စာလောက်မလူချင်ဘူးလားတပတ်စာပြည့်စုံတော့တလားစာမလူချင်ဘူးလားအဲတလားစာပြည့်စုံတဲ့ပုဂ္ဂိုလ်ကတနည်းစာမလူချင်ဘူးလား အဲတနည်းစာလောက်ပြည့်စုံတဲ့ပုဂ္ဂိုလ်ကတသက်စာမလိုချင်ဘူးလားလိုချင်ပါလားကိုတသက်စာပြီးတော့သာသမီတသက်စာမလိုချင်ဘူးလားလိုချင်ပါလားအဲသာသမီတသက်စာပြီးတော့မိတသက်စာရောမလိုချင်ဘူးလားလိုချင်ပါလားဘယ်တော့ဆုံးလို့ဟုတ်ပါဘူးဟင်အဲတော့ဒါတုခုခံစားနေရတဲ့ဘဝနဲ့စီစဉ်ဟာပြနေတော့ပကံများတွေကမုံကြီးစားနေတာပေါ့ဟုတ်ကဲ့ဘုရားဟုတ်ကဲ့လားဗျာတော့ပကံများတွေကမုံများစိန်နေစားနေသလားလို့ရဟင်ဟင် ဟင်ပစ္စည်းတော့ရှိရင်ရှိမယ်လူချမ်းသာဖို့မလွယ်ဘူးပစ္စည်းရှိလူချမ်းသာမဖြစ်နိုင်ဘူးပစ္စည်းရှိလူဆင်းရဲပဲဖြစ်နိုင်တယ်ဟုတ်ကလားဗျဟင်ဟင်အဲ့ဒါဒါနဒါနနဲ့တူအောင်မပြုခဲ့လို့အခုဘဝကိုကိုယ်ကိုယ်ရင်ဖြစ်နေတာကိုပြန်လေ့လာကြည့်စမ်းမအောင်ဟင်ဟုတ်ကလားဗျဟင်ဘလောက်ရလို့မှလည်းအာရခြင်းတင်းတင်းကြီးရှိဘူးဗျအဲ့ဒီအာရခြင်းတင်းတင်းကြီးမရှိတော့ဟိုဘက်ကလည်းတော့ကလည်းကြီးမှာပဲဗျ ဟုတ်မလားဟင်ပြီးတော့လောဘကလည်းသူလူကျင်တာသူတောင်းအောင်ပဲဗျလူကျင်ဖို့ပဲအဲသူကတော့အတွင်းပူဇာနေမှာပဲဒါတခုပူဇာလို့လုပ်ပေးရင်နှစ်ကိုထပ်ပူဇာမှာပဲနှစ်ပူဇာလို့သူ့လက်ထဲရောက်လိုက်ပြီးရောက်လာတာကိုသူပြန်မစင်းတာကိုသုံးပြန်ပူဇာမှာပဲသူကလည်းရွှေ့ပူဇာနေမှာပဲဟင်အဲ့တော့တော့ကလည်းအမြဲတမ်းသူ့ကိုဆင်းသေးဘက်ကိုဒူးတိုက်ခိုင်းလို့ခိုင်းနေမှာဗျမှန်ပါဗျဟင် ဟုတ်ကူဝါပေါ်နေကြီးဝင်သွားလို့လားပေါ့နေများတာမဝင်ရင်ဘယ်လိုနေမလဲတာတို့ဟင်ဟင်အိတ်တာမဟုတ်ပါဘူး24နိုင်နဲ့နေကြီးပနေဘယ်လိုနေမလဲတာဟင်ဟင်ဟုတ်ကလားဗျဟင်ဝါပေါ်တော့တွိုင်းစားတွိုင်းအေးရမယ်ဘဝနဲ့တူပါလေဟင်တွိုင်းစားတွိုင်းအေးရမယ်ဘဝရောက်နေမယ်တင်ဗျ အဲ့ဒါတို့ဒါနနဲ့တူဒါနကိုဒါနနဲ့တူအောင်အရင်ဘဝကမပြုတ်ခဲ့လို့အဲ့ဒါတာရကပဲအခုလည်းဒီတိုင်းမဲ့ဆက်လုပ်မယ်ဆိုရင်နောင်လည်းဒီလူပဲလာမှာပဲဟင်တေချာမဟုတ်ဦးမဲ့ပြန်စားရမှာပဲပကံပြလည်းကမဟုတ်စားဖို့မရှိဘူးဟုတ်ကလားဗျာမှန်ပါဗျာအဲ့တော့ဒီစီစီလူချမ်းသာဖြစ်ခြင်းလေဆိုလို့ရှိရင်ဒါနဒါနနဲ့တူအောင်ပြုဟုတ်ကလားမှန်ပါတီလာဟိုတီလာနဲ့တူအောင်ဆောက်ပြီးဟုတ်ကလား ဒါနဆိုတာပါဠိစကားဗမာလိုဆွတ်လွတ်ပြထားဟင်ဟင်ရှုံးကြရင်စိတ်ပါပြာငါပစ္စည်းဆိုတဲ့အစွဲကိုဆွတ်လွတ်တာဟုတ်ကလားမှန်ပါဗျာတီလာဆိုတာစောင့်စည်းတာဟုတ်ကလားမှန်ပါဗျာဟင်လောဘလေးဖြစ်လာရင်ခန္ဓာတကားပေါ့မကြော်နင်းနိုင်အောင်တယ်မှန်ပါဗျာဟင်စိတ်မှာဖြစ်တဲ့လောဘဟိုလောဘလေးခန္ဓာကိုယ်တို့မရောက်မိလားမှန်ပါဗျာစိတ်မှာဖြစ်လာတဲ့ဒေါသလေးခန္ဓာကိုယ်တို့မရောက်မိလား တတိလေးနဲ့တောင်လေးဖြတ်ဖြစ်ပြလိုက်တာအဲ့ဒါဒီလားဗျတို့ဒီလိုပါဏာတိပါဒအမဘာနေပြောတာမဟုတ်ဘူးဟုတ်ကလားဗျအမဟင်ဟုတ်ကလားဗျတိလာဆိုတာအဲ့ဒါပြောတာတိလာဆိုတာစောင့်သိနိုင်မှတိလာဖြစ်တယ်ဟင်အဲ့တော့တို့ဒီနေ့တိလာယူကြပြီဥပုံနေထင်တယ်ဥပုံနေဖြစ်တဲ့အတွက်ဥပုဒ္ဒောတိလာရှိပါယူပါတယ်ဗျာဟုတ်ကလား ဘာဖြစ်လို့တော့ဥပုပ်ဆိုတာတို့ပါဠိစကားဗမာလိုအာယုံကိုဒီနေ့ခေတ်သုံးရမယ်နဲ့ဟုတ်ကဲ့အာယုံခေတ်သုံးရမယ်နဲ့အာယုံတော့ကိုမလဲရဘူးဟင်မျက်စိကြည့်မြင်ပါပဲပါလဲတော့မစုံစမ်းနဲ့စုံစမ်းရင်ခင်ဗျားတို့ဥပုပ်ထွက်မယ်မနေ့ကတည်းကမစင်တော့ဟုတ်ကလားဗျဟုတ်ပါဘူးဒီကိုသိလုံမမလုံတော့တာအာယုံတော့ပါသွားပြီထင်တယ်ပါသွားပါပြီဒီနားရှိကြလိမ့်မယ် သို့တော့ဘာလဲသွားမစုံလားနဲ့စုံလားလို့ဘသူပဲပါဝါပဲဆိုရင်အဲ့ဒါဥပုပ်ထွက်သွားပြီဟင်ကိုယ်စိတ်ကလေးအာယုံတော့ပါသွားပြီတင်တယ်ဟင်ဟုတ်ကလားအနာမလည်းဒီတိုင်းပဲစားလည်းဒီတိုင်းပဲစားလည်းခြူတာခြူတာနဲ့ပြီးသွားပါသေးဟုတ်ကလားဗျာဟင်အဲ့ဒီခြူတာတွေကဘာလဲလို့စုံလားလို့ဒါဝက်ပဲကြက်ပဲတင်းကြက်ပဲဆိုသွားလိမ့်မယ်ဟုတ်ကလားဗျာဟင်ပင်နေရာလေးမဆိုအာယုံ၅ပါးပဲအာယုံလာလာအာယုံနောက်ကိုဒုစိတ်ပါမသွားဘူး အာယုံနောက်ကကပါဠိပါဒရှိတယ်ဘသူဘယ်ဝါဆိုတဲ့အမည်တင်ပြညာနဲ့ကြိုက်စိတ်မကြိုက်စိတ်မဝင်အောင်ဒီနေ့စိတ်ကလေးဟာဟိုအေးချမ်းရမှတင်တယ်ဟင်ဟင်အေးချမ်းနေတဲ့စိတ်ကလေးနဲ့တို့ဘာတို့တရဏဂုံပွားပြီးဒီစိတ်ကလေးနေတာကိုတီတအင်ခတီတင်ခအဲ့ဒါတည်းဟင်အဲ့ဒါကိုတည်းလို့ခေါ်တာအဲ့ဒီတည်းလေးကို ပြောအေးချမ်းတဲ့အခြေခံစိတ်ပိုင်းလေးကိုသေဆောင်ပြီးနေတာကိုတည်င်းပဲလို့ခေါ်တာတည်င်းပြီးတည်င်းပြီးဆိုတာဟင်ဥပဆောင်ပြီးကြည်လဲအိတ်ဒါပြောတာမဟုတ်ဘူးဟင်ကဲတည်င်းတဲ့ဖြစ်နေမှာမလားဥပုဒ်တရားနဲ့တည်င်းတဲ့ဖြစ်နေမှာမလားဖြစ်နေနေပါဘူးကျွန်ပြုလို့လို့လားကျွန်ပြရတယ်ပါဟင်ကျွန်တော်ဒီနေ့ဥပုံနေဟေးလို့လည်းပြောဘူးလားတချို့ကျတော့ဒီနေ့တည်င်းနေဟေးလို့ကပြောဘူးလားပြောကြပါ ဒီဥပုပ်လေးဆိုတာအာယုံထိတ်သုံးပါမှာဒီအာယုံမမလိုက်ရဘူးဟင်တရင်လေဆိုတာအာယုံထိတ်သုံးပြီးတော့ဒုစိတ်ကလေးကအေးချမ်းပြီးတော့မဲ့ဖို့ရဲ့အခြေခံဖြစ်တဲ့မဲ့အခြေခံလေးလို့ပေါ့လေမဲ့ချိုကမဲ့ကင်လို့ပေါ့ဟုတ်ကလားအေးဖို့ရဲ့တတိအေးပိုင်းအေးလေးရဲ့အခြေခံစိတ်ပိုင်းလို့တို့ဒီကနေ့စိတ်ကလေးလည်းအေးပြီးတော့အခြေခံအဲ့ဒီဖို့မဲ့ဖို့ရဲ့အခြေခံစိတ်ပိုင်းလေးဖြစ်အောင်လုပ်အောင်ပါဗျာ အဲ့ဒီစိတ်ကလေးကိုအေးချမ်းတဲ့အသွင်လေးကိုဆောင်းပြီးပယ်သွားတာကို24နာရီပယ်သွားမှာဗျဒီကနေ့9နာရီဆိုတော့နေ့က9နာရီတိအောင်ဟုတ်ကလားပယ်ရလို့ပြောတာလားမဟုတ်ဘူးလားအဲ့တော့နေ့က9နာရီတိအောင်တတိလေးနဲ့ဒီလိုအေးချမ်းတဲ့စိတ်အစဉ်လေးကိုဆောင်းသွားပယ်သွားတာအဲ့ဒါတကယ်တည်းဥပုပ်တယ်ဟုတ်ကလားပယ်ဟောတယ်လားဟင်ပယ်ဟောတယ်လားဗျ သိကြပါဘူးပုဂ္ဂလာကဲဘယ်လိုလုံးဘယ်လိုများသီလာသီလာနဲ့တူပါမလားတူပါဘူးဟင်အဲ့တော့ဥပုံဆိုတာအဲ့ဒါပြောတာပါအဲ့တော့ဥပုံနဲ့ဖြစ်တဲ့အတွက်ဒီကနေ့ရှင်းပါယူပါပါတယ်မူရင်းကတော့၅ပါးပဲလူသီလာ၅ပါးပဲအခြေခံသီလာကရုဏမသီလာအလေးမြတ်ထားမယ်သီလာ၅ပါးပဲဟင်ဘယ်တော့လေးမြတ်ထားအောင်ခေါင်းကခေါင်းပေါ်ကစပယ်လို့ ကောင်းမွန်ပါစိတ်ပင်ဟာမွေးကလေးကပေတိဘယ်ချိန်မှကောင်းမွန်ပါချအမျက်ရှိနေတယ်အိတ်တော်ဟောနိုးတော်ဟောလူရှိမှာဟောလူဝယ်ရမှာဟောအေးအဲ့ဒီတိုင်းကိုဒီသိက္ခာပုတ်တီကိုအလေးနာထားရမယ်နေသာသီလာခေါင်းပစိုးကဲတို့မြင်ရဟုတ်ကဲ့ခေါင်းပစိုးများဟာတို့ချက်တက်ကြောက်တက်တဲ့ချိန်ကစပြီးဝတ်တာတင်နေဟဲ့ဘယ်ချိန်ကစပြီးဝတ်တော့ပစိုးတွေအဲ့ချက်တက်ကြောက်တက်တဲ့ချိန်ကစပြီး အဲ့ဒီဝတ်တဲ့ချိန်ကစဒီဘက်ကိုဘယ်နဲ့တော့လူရှိတာဝတ်တော်လူကိုရချွတ်ထားတာရှိသလားရှိပါဘူးဟင်ဟင်ပါတော်ပြည့်ထွက်တော့ဝတ်တော်အေးအိမ်နေတော့ချွတ်ထားတယ်ရှိသလားရှိပါဘူးအိမ်နေဒီဖြစ်စေအိမ်မနေဒီဖြစ်စေလူရှိဖြစ်စေကိုရဖြစ်စေတို့ဒီခေါင်းပစိုးဟာအမြဲတမ်းသိထားရတယ်လို့ဒီသိက္ခာပုဒ်တွေအမြဲသိထားတယ်နေသတိလားဟုတ်ကဲ့အဲ့ဒါလူကြည့်ဖို့ဟင် အဲ့ဒီသီလကိုအရိယာခန္ဓာသီလလို့ခေါ်တယ်အရိယာများအလွန်နှစ်သက်တဲ့သီလလို့ခေါ်တယ်ဟင်အရိယာခန္ဓာသီလလို့ခေါ်ပြီးတော့ဂရုဓမ္မသီလလို့ခေါ်ပြီးတော့လောကကြီးကိုအဲ့ဒီသိက္ခာပုဒ်ကစောင့်ထိန်ထားတဲ့အတွက်လောကဘာလာသီလဟုတ်ကလားအဲ့ဒီသိက္ခာပုဒ်ငါးပုဒ်တာလုံးမစီရှုံးမလို့ဘူးကမ်းမလို့အဲ့ဒီငါးပုဒ်တာခင်ဗျားတို့လုံကြည်သားမှာဟင်မှန်ပါပါဟင် ရာဆုံးမှုလုံးဝမရှိသေးတာတောင်းမလောကပါလာသီလလို့လည်းခေါ်ဟင်လူဘုံဝရောက်တုံးလူချင်းကိုကျင့်ရမှာဖြစ်တဲ့အတွက်လည်းသူ့ကိုလောကပါလာလို့လည်းခေါ်တယ်လူချင်းရောက်တုံးကျင့်ရတာလေတိခံဖြစ်ရောက်မှာတော့ကျင့်နိုင်မှာမလားမကျင့်နိုင်ဘူးဟုတ်ကလားဗျအဲ့ဒီသိခါဖို့တရားမှာတို့ဒီကနေ့ဥပုံနေဖြစ်တဲ့အတွက်နံပါတ်3ကာမေတုမိစ္ဆာသာရနေရာကိုအပြမစာရီပြောင်းယူလိုက်တဲ့တဲ့နေတိုင်းတော့ မိမိကာမပိုင်လင်းကာမပိုင်မယားများနဲ့ကျူးလွန်ဝင်ရှိတယ်မိမိကာမပိုင်လင်းကာမပိုင်မယားများကလွဲလို့တပါးတခြားသောသူများနဲ့မပေါင်းသင်မဆချက်တာကိုကာမေသူမိစာသနာထည့်တယ်ဟုတ်ကလားကာမဂုဏ်မှုမှာမိုင်မာတော်မူလို့ခေါ်ဟင်တပည့်ကအမိအုံထိန်သူပါအုံထိန်သူစာတရားဖြင့်မတော်လာတဲ့အကမဏိယပုဂ္ဂိုလ်ကြီးဆိုတာရှိလေဦးလေးအုံထိန်သူတို့စာတရားဖြင့်အုံထိန်သူတွေရှိတာပေါ့ အဲ့ဒီအုတ်ထင်းသူခွင့်မပြုဘဲနဲ့အဲမကျွလို့ဟောဟင်အမျိုးသမီးပါတခါတည်းဒီတိုင်းကျွလို့ဟောဟုတ်ကလားဗျအဲ့ဒါတော့ကာမဂုဏ်မိုက်မမှုလို့ခေါ်တာဘာဖြစ်လို့တော့သူစည်းကိုယ်စည်းမဆောင်ရင်တိရစ္ဆာန်နဲ့ဘာမှမထူတော့လို့ဟင်တိရစ္ဆာန်နဲ့ဘာမှထူတော့ဘူးတင်တယ်တောင်းလို့သူတော့ကာမေသူမိသာသရာခေါ်တယ်ဒီကနေ့ဒီကိုယ်ကာမပိုင်းနဲ့ကာမပိုင်းမရသည်ပြင်ရင်ဒီကနေ့မကျိုးလို့ရတော့ဘူးဥပုံနေဖြစ်တဲ့အတွက် ဟုတ်ကလားသူ့တော်အာပြမလို့သုံးဟုတ်ကလားဒီနေ့တော့အာပြမပါဠိလိုပြောတာလေဗမာလိုတော့မမြဘူးလို့ပြောတာမမြဘူးဆိုတော့ရှုံးတာပြောတာပေါ့ဒီရှုံးတယ်လို့ပြောလို့မကောင်းလို့မမြဘူးလို့ကြားကောင်းအောင်ပြောတာဟင်ရှုံးနေတဲ့ဒီလေခင်မရရဲ့ဖြစ်ကလေးကရှုံးတာထင်တယ်ဟင်ဟင် ပုံမှန်ပဲတူတယောက်ပေါ့ကိုမိမိကလွန်တက်မဲ့နေပြီအဲ့ဒီပုဂ္ဂိုလ်အတွက်ကိုညံခံပေါင်းရတာထင်တယ်ဟင်ပြောတဏှာကြုံတော့မဖြစ်နိုင်ဘူးလားတဏှာခိုင်းရင်တို့လုပ်ပြရတော့မှာလေဟုတ်ကလားအညံခံပေါင်းပါဘူးလားအဲ့ညံခံပေါင်းပါမှာဟုတ်ကလားဗျအဲ့တော့အဲ့ဒီလေမရရလို့တရားကိုညံခံပေါင်းမဲ့အတွက်ဒီကာမကိစ္စလေးကိုတာမိရတဲ့အတွက်အဲ့ဒီလေနေမရအိတ်တဲ့အခန်းကပဲဒုက္ခပေါင်းစုထွက်လာတာတခြားကထွက်လာတာမဟုတ်အဲ့ဒီကထွက်လာတာ ဟုတ်ကဲ့ဟင်သာသမီရှာပွေပွေရတဲ့ဒုက္ခတကလာတာတော့အိမ်ခံရထွက်ဟုတ်ဗျာဟင်တခြားကလာလားဟင်အဲ့ဒီခံရထွက်လာတဲ့ဒုက္ခလေးရတယ်ဟင်အဲ့တော့သာသမီရဲ့အဲ့ဒီမရရှာပေးမှုရာကိုဘာတော့တောဖြစ်နွားမျိုးဖြစ်ကားကြောင်းမယ်အဲ့ဒီနွားဒုက္ခကားဒုက္ခဟောဘယ်ခံကထွက်လာလဲဟုတ်ကလားဟုတ်ကလားဗျာ သူကတော့အင်ကြီးတာကိုကားဝုံတော်နဲ့ထွက်လာတယ်ထင်တာကိုနွားဝုံတော်ကားဝုံတော်နဲ့ထွက်တာမဟုတ်ဘူးလားကာရုခကလေဟင်ဟုတ်ကလားဗျဒီတခါလဲသူတစ်ပါးကြီးကပိုက်ဆံကိုကိုလက်ထဲရောက်အောင်သူတစ်ပါးလက်ထဲကပြည်စီကိုကိုလက်ထဲရောက်အောင်တရားသဖြင့်ပေါ်လေဗုဒ္ဓဘာသာဘုရားသာသမီးကြီးတရားသဖြင့်ရောက်အောင်သူကြီးကြီးနတ်နတ်နဲ့ရောက်အောင်ကြိုးစားရတာလေဟောအဲ့ဒီဒုက္ခဟောပေးရလားအဲ့ဒီခံရပါလားဘယ်ခံရတော့ဗျာ ဟင်ဟင်ဟင်တဲ့ရွာထဲမှာတအိမ်တောင်မီးတစ်ဆောင်တနန်းထားလို့ရှိရင်တော့ဖြင့်အဲ့ဒီအိမ်တောင်တအိမ်တောင်ဟာတကောင်စရင်တစ်ခုဖြစ်ပါလိမ့်မယ်ဒီလိုဆိုမင်းဆိုရင်ကိစ္စဒုက္ခတွေတော့ तू တအိမ်တောင်ဖြစ်နေတော့မလာနိုင်ဘူးလားအဲ့ဒီမင်းဆိုရင်ဒုက္ခဟောဘယ်ခံမှာဘူးများဟုတ်ကလားဟင် အဲ့ဒါအိမ်တော်ဖြစ်နေရင်တော့ဒါရင်းနာရေးဆိုရင်တော့ခေါင်းခေါက်ပြီးတော့ဖိလာကြီးလာလိမ့်မယ်ဗျအဲ့ဒါလေးလိုက်ပြီးကူးရကန်းရတာဟောဘေဘေဟာလုံးနဲ့ဘယ်ကြောက်ပဲလားဟုတ်ကလားအဲစိတ်ကြီးစိတ်ကြီးအများကြီးနေဦးမှာဒုလျှောက်သိနေတော့ဒါနဲ့မဆုံးမမှုတော့ထင်တယ်ခဏတော့ခဏတော့သိကြတော့ဟင်အဲ့တော့ရှိရှိသိညာဒုက္ခဗိရိယထွက်လာတာကဲမြတ်တလားဗျာဟင်ရှင်မြတ်ဘူးဗျာဘယ်မှာတော့အဘိမာတရိယာ ဒီမမြတော့ဆိုတာနဲ့စာတယ်လို့မတင်နဲ့ဒုက္ခတင်လုပ်နေတာတို့ဒီကနေ့ဖြစ်နေတာပြန်ကြည့်ဖြစ်နေတဲ့ဒုက္ခပဲကလာတယ်ပြန်မင်းဆောက်ကလာဗျဟင်ပြီးတော့ဒုစိတ်ကလေးကိုတခါထပ်စစ်စစ်ဥပမာမဲ့တို့ကာလာသမီးကာလာသားလေးတွေကိုစိတ်ကလေးနဲ့ကိုနေတော့ကပျော်ပျော်ရွှင်ရွှင်ပဲဟုတ်ကလားဟင်အပျော်ပျော်ရွှင်ရွှင်ပဲအလုံးလားသမ်းပါတယ်အလုံးတက်ကြွပါတယ်အလုံးလည်းပျော်ရွှင်ပါတယ် အဲ့ဒီဘဝတော့ပြောရှင်တာရှိမရှိဟုတ်ကလားဗျာတို့15နှစ်တော့ကနေပြီး16နှစ်တော့ပြောင်းလေအပြောရှင်ဆုံးချမ်းသာဆုံးအလွတ်လပ်ဆုံးပဲဟင်တယောက်မှတယောက်လုံးဝါခွက်လိုက်တဲ့ချိန်ကစားတော့ဒီဘက်ကလောဘရှိတော့ဘက်ကတော့ကမရှိဘူးလားရှိပါရဲ့ဟင်မရခင်နဲ့မရခင်ဘူးပိုင်တော့ဟောပိုင်လို့ထင်တယ်မှန်ပါဗျာတော့ကရှိဘူးလားရှိပါရဲ့ရှိပြီဟောအရင်တုန်းကဆိုလို့ချင်းတို့ကာလာသားများဆိုလို့ရှိရင်တေယွာလုံးနဲ့သွားနေတယ် မင်းမြို့ပြင်မြို့နဲ့တရားပွဲလုံးကိုနေရာလေးချောက်တော့ပျော်ရွှင်နဲ့မသွားနိုင်ဘူးလားအဲသွားနေကြဘသူမှခိုင်ခိုင်မလုပ်ဘူးလားဗျာအဲလုပ်ပါဗျာဟင်ကိုအိတ်ထဲပိုက်ဆံရှိတယ်နှမျိုးချင်းတွန့်တူချင်းရှိသလားဗျာအေးဘသူမှဝယ်ကျွေးกว่าဆိုပဲနဲ့တော့အဲကျွေးတာပဲပေးတာပဲကမ်းတာပဲဟင်ဒီနေ့မောင်ဘသူနဲ့မပဲဟွာအိမ်တော်ပြုတ်ပြီးအိမ်တော်ကြပြီးလို့တခါလဲထောင်ချလိုက်တဲ့အချိန်ကသာဟုတ်ကလားမင်းလားဆောင်လာလားအိမ်ထောင်ချတာလား မင်္ဂလာဆောင်တာထင်ပါတယ်ဟင်အိမ်ထောင်ချတာဆိုတော့အပြစ်မဲ့လို့ပေါ့ဟုတ်ကလားအိမ်ထောင်ချတာလေချခါပြီးခင်ဗျားတို့အိမ်ထောင်ချခါဟင်အဲ့ဒီအိမ်ထောင်ချလိုက်တဲ့ချိန်ကစတော့ဒီလူဒီမရလို့အသွေးကြီးဆွဲတဲ့ချိန်ကစသူများရင်ကြောက်လေခြင်းသေးလား ခုနလမ်းဆန်းတက်ကြွနေတဲ့ပိတ်လမ်းဆန်းသေးလားတက်ကြွသေးလားသွားပြီဟင်သဘောတင်ခါရတဲ့နွားနဲ့ဘာထူဟင်ဟုတ်ကလားဗျဘယ်သဘောတင်ခါလဲရပြီသူရိုင်းရိုင်းပြောရရင်တော့ဝင်နဲ့ထီးတစ်ဖက်နမတစ်ဖက်နေမှာပေါ့ဟုတ်တယ်ဟုတ်ပဲဟင်ထောင်နေကြတော့ဟိုထောင်မှုခိုင်းတာတော့မဲ့တို့ ဟုတ်ကလားဗျဟင်အဲသွားရပြီအဲ့ဒီကလေးကဟင်ယုံပါပြီအဲ့တော့ကိုယ်လည်းတဲပိုက်ဆံရှိတော့ဟောသူများကနေပြီးတော့ငါပေးသားမှာသူပေးဦးမလားငါဘာဝဲကျွေးကွာကျွေးဦးမလားငါပဲဒီဒီလေးပေးကွာပေးဦးမလားဒုစိတ်တည်ပဲတော့ရုပ်လာကလားမြတ်သွားကလားရုပ်လာအပြမတာရွာတဲ့တို့တကယ်ဖြစ်နေတာဟုတ်ကလားဗျဟင်တနေ့လောက်တော့ပြင်ဥပမာမဲ့ဟို ဟိုသမီးအိမ်လိုက်တယ်ဆိုရင်ယောက်ျားနဲ့တူနေရမှာပေါ့ဟုတ်ကလားအမေနေတယ်ဆိုရင်ဟိုတို့ဘာလို့မိဘများနဲ့တူနေရမှာပေါ့ဟုတ်ကလားအဲ့တော့ကိုကပြလိုက်တယ်ထားပါဦးတော့ကိုကလည်းရသမျှပိုက်ဆံကိုယောက်ျားအချင်တာလားမရအချင်တာလားရရဟုတ်ကလားကိုအိမ်နဲ့ထားပါတော့ကိုအိမ်ရောက်တော့ဟောရလာတဲ့ပိုက်ဆံကိုမိဘအချင်တာလားမရအချင်တာလားရဟုတ်ကလား ဒီလိုဆိုမိဘတောင်တထာသေးလားတထာတော့ဘယ်လိုရုပ်သွားလားမရသွားရုပ်သွားဟင်ဟင်အဲကိုဝင်သားရလာပြီတရေရလာတယ်ဆိုတဲ့ကဘယ်နဲ့တော့တရေကောင်းကိုအကြောင်းပြအဲ့ဒီချိန်မှာလင်မယားစိတ်သိမရှိတော့ဘူးသားစိတ်ပူပေါ်လာပြီတနည်းကျော်ရင်သားစိတ်ပဲရှိတယ်လင်မယားစိတ်မရှိဟင်တနာတနာကြောင်းသွားပြီအဲ့ဒီချိန်ကသာဒီသားလေးနောင်ရည်တွေ့ကြီးတယ်ပဲဟုတ်ကလား ဟင်ဟင်ကလေးလေးကိုမျက်နှာမြင်တဲ့အချိန်ကသာငါသားငါသမီးအစွဲကြီးဆွဲပြီးအဲ့ဒီပဲချစ်တင်ပုံထားတယ်အမေလည်းအဲ့ဒီမှာပုံထားတယ်ဖေလည်းအဲ့ဒီမှာပုံထားတယ်ဟုတ်ကလားအဲ့တော့တို့ဒီပါတော့ဈေးဝသွားပြီးအယောင်းဝယ်လုပ်တယ်ဆိုပါတော့ဗျာရလားတဗျာတကယ်လို့မရသွားတဲ့လေဆိုရင်အဲဝတ်ထည်လေးကြည့်ပြီးတော့ဒါပဲအင်္ဂါလူကြီးနဲ့တော်ထားဆိုတော့ဝဲလာရောဗျာဟုတ်ကလားဟင် ပြီးကြတော့ပူသားလေးကလူလားမြောက်လာလို့ဝှချင်စားခြင်းတွေဖြစ်နေပြီဟုတ်ကလားဗျအဲ့တော့မဝှရဘူးတို့နေပါစီဗျာဟင်တထယ်နဲ့ရပါတယ်မောင်သားကြီးတော်မကိုဘူတော်တထာသေးလားကျုပ်သွားလားမြသွားလားဟင်အဲတို့တခါကြီးတွေကတခါဈေးအောင်သွားတော့ဈေးဝယ်သွားတော့ငွေလေးပို့လာရင်လည်းဒါတော့အိမ်ကနဲ့တော်ထွေးဝဲလာရော ဒီကသမီးလေးကဝှချင်စားခြင်းသိရှိတော့ဘယ်လိုဒါနင်းဖို့ဆိုပြီးတော့ဝော့လာကြဟုတ်ပါဘူးဒီပါသိတော့ကျုပ်တို့ကတထည်နဲ့ရပါတယ်တော်သမီးကြီးတော်ဟောရဟင်အရင်ကြီးကြီးနဲ့ဗျဟင်ကျုပ်တို့ကငါသမီးလေးကြီးမှငါသားလေးကြီးမှနဲ့ငုံကြည့်ညာဟိုကမျက်စာဖြစ်နေပြီဘယ်တော့လဲလားသွားမယ်ဟုတ်လား ကိုဟာကလက်တမွေးနေရတော့တော့ဟောပါသွားရောဗျာရှုံးကြနေရောဗျာဟင်ဟင်မပြနိုင်နေရင်မြည်ပါခေါ်ပြီးအိမ်တော်တင်ပြီးရှုံးဦးမကြီးရဟုတ်ဗျာဟင်ဒီသမီးဖြစ်ရင်သမီးပါအိမ်တော်ခေါ်တင်ပြီးရှုံးညရဦးမကြီးရဟင်မြည်ချင်းမြည်ချင်းရှုံးဦးမကြီးရကဲပဲလေတော့ဟင်ဟုတ်ကလားအဲ့တော့ဒီအိမ်တော်ခမ်းမှာ အဲ့ဒီအခန်းထဲကဒုက္ခပြီးတော့သူ့ကြောင့်သူဆုံးတာဟင်တို့အာယုန်မငြိမ်တာဟောသူ့ကြောင့်ဟုတ်ကလားတို့အင်္ဂလိပ်မဆင်နိုင်တာဟောသူ့ကြောင့်ဒါမှဒီကနေ့ဒီသိက္ခာပုဂ္ဂိုလ်ယူရတယ်အဲ့ဒီသိက္ခာပုဂ္ဂိုလ်ယူတဲ့အတွက်ဟိုသုံးပုဂ္ဂိုလ်တိုးရတာပါအရေးကြီးတာငါးပါးသောသိက္ခာပုဂ္ဂိုလ်အရေးကြီးလို့ဟုတ်ကလားညာသာမစားတာတဏှာမကြီးအောင်လို့ဟင်ညာသာစားလိုက်ရင်တဏှာစိတ်တက်လာလို့ရှိရင်ညကျိုးလို့နေကြ ဒီစိတ်ပေါ်လာမှာပေါ့ကွပေါ်လာရင်ညှိုးမယ်ဟင်အဲ့ဒီစိတ်နဲ့ရင်အာမရလို့တုံ့ဖွင့်လာရင်ကျိုးတော့မယ်ဟုတ်ကလားနေသာဂိတဝါရိတအဲ့ဒီသိခါပေါ်ပါကောဒါဒီတို့ဒီဆိုတိမုတ်နေလို့ဒါတာရနေလို့ရှင်ຢာကမထားကြွနိုင်ဘူးလားနာမသုံးညှိုးမှာဆိုကျိုးမှာဆိုလို့ကြားထားမယ်ထင်တယ်ဥစ္စာသေနာမဟာသေနာမြင်းနဲ့ညတဲ့နေရာဆိုတဲ့သင်္ကန်းနေမဟုတ်ဘူးလားဒီနေရာတွေဣကနေညိကနေဆိုလို့ရှင်ຢာကမထားကြွနိုင်ဘူးလား အဲထားကြွရင်ဟိုနံပါတ်3သိက္ခာပုအပြမမှာမကျုံးနိုင်ဘူးလားကျုံးနိုင်ပါဘူးဟင်တို့ပါမဆောင်သေးနိုင်ရင်ကိုယ်ပါမဆောင်သေးနိုင်ရင်ကျိုးမှာအဲ့တော့တို့ဒီကနေ့ကို၅ပါးသောသိက္ခာပုကနေပြီးတော့အဲ့ဒီအပြမတာတွေသိက္ခာပုနံပါတ်3ကိုပြောင်းယူတဲ့အတွက်ဟိုနာသိက္ခာပုသုံးခုထားတိုးရတာပါအရေးကြီးဆုံးက၅ပါးသောသိက္ခာပုကရုဓမလေးညထားရမယ်ထင်တယ်ဟုတ်ပါလားဟင်အရေးကြီးဆုံးဟင် ဟုတ်ကလားဗျနေသာသီလာခါဝပစိုးကဲတို့မြင်ရဟုတ်ကလားဟင်မြင်တာနဲ့သူ့တမေသာကိုလောဘတာမှာထင်တယ်မြင်တာနဲ့သူ့တမေသာကိုဒေါသတာမှာထင်တယ်ဟုတ်ကလားဟင်တို့အတကလေးကိုကိုယ့်ဘက်ကိုလက်နဲ့ကလေးပြန်လဲလိုက်ဖို့ပဲထင်တယ်ဟင်သူ့ဘက်လဲထားတယ်ပြောင်းသွားကိုကိုယ့်ဘက်လဲလိုက်ဖို့ပဲထင်တယ်ဟဲ့ဟုတ်ကလား ။အမှန်သူ့ဘက်ကိုသွားပြီးတော့စော်ကားတဲ့ဟာတွေကိုကိုယ့်ဘက်လာစော်ကားနေတဲ့တရားခံစိတ်ကိုပေါ်ထုတ်လိုက်ဖို့ပဲထင်တယ်။ဟင်အဲ့ဒါငါဘာလို့သိက္ခာပုတ်ရဲ့အဓိကဟုတ်ကလားဗျ။အဲ့ဒီသိက္ခာပုတ်တီတို့လုံအောင်ကြိုးစားသမှာ။ဟင်အဲ့ဒီသိက္ခာပုတ်ရဲ့မွန်ဒီဒီကနေ့တော့အာယုံလုံအောင်အတွက်အပြမသာတွေသိက္ခာပုတ်ယူပြီးတော့ဒီကနေ့ရှိပါတော့သိက္ခာပုတ်နဲ့ကိုယ်စိတ်ကလေးကိုညီတဲ့အေးချမ်းအောင်လုပ်ရမယ် အဲ့ငြိမ်သက်အေးချမ်းအောင်နေခြင်းဤမက်ဖို့ရဲ့ခြေကစိတ်ပိုင်းဖြစ်တဲ့အတွက်တိတင်ကတည်င်းလို့ခေါ်ဟုတ်ကလားတိတာကအေးတာလေဒီပဲအေးချမ်းတာပြောတာမဟုတ်လားအင်္ဂါကအခြေခံစိတ်ပိုင်းမဟုတ်လားအဲ့တော့တိတင်ကဆိုတာငြိမ်သက်အေးချမ်းကြီးရဲ့အခြေခံစိတ်ပိုင်းဟုတ်ကလားအဲ့ဒါလေးကိုတို့24နာရီလုံးလုံးထင်တယ်ဒီကနေ့ခု9နာရီကနေပြီးနေ့ဖြင့်က9နာရီထိအောင် အဲ့ဒါလေးကိုတတိလေးနဲ့သေဆောင်သွားတာဟာတည်င်းပဲလို့ခေါ်တယ်ဗျအဲ့ဒီစိတ်ကလေးအေးချမှုဟာအာယုံလုံမတင်တယ်ဗျဟင်အာယုံလုံလို့ရှိရင်ဟိုတို့ဟိုဘက်ကနေပြီးတော့ကောင်းအေးဆိုးသည်ကြိုက်တယ်မကြိုက်ဘူးဝင်မလားဗျအဲ့မဝင်တော့အာယုံတော့မလိုက်ပဲဒီလိုဆိုရင်ဥပုပ်ကောတည်ဆောင်မိလားပြတ်မသွားဘူးလားဗျအဲ့ဒါဥပုပ်တယ်လည်းဖြစ်ကြရောအဲ့ဒီအာယုံလုံလို့ဥပုပ်တယ်ဖြစ်မှဒီတည်င်းတယ်လည်းဖြစ်မှာ ဥပုသ်တယ်မဖြစ်သေးသမျှတရင်တယ်မဖြစ်နိုင်ဘူးဟုတ်ကလားဗျဟင်ဟင်ကဲယူနိုင်ကြပါမလားဗျဟင်တီလာတီလာနဲ့တူအောင်စောင့်နိုင်မှာမလားဟုတ်ကလားဟဲ့အဲ့တော့သူဘုရားလက်ထက်တုန်းကရှိသေးတယ်ဗျတခါ9ယောက်တာဝတိလူ9ယောက်ထိုင်ပြီးတော့တယောက်ကသူ့တမ်တမ်ကျန်တာတွေတော့ဘာညာသူကတပါးတီလောက် ဟုတ်တပါးပဲတယောက်ကသူ့ဥစ္စာကိုမယူကျန်တာတော့ဘာမှညာဘူးဟင်သူလည်းတပါးပဲတတ်နိုင်ဟင်တယောက်ကလည်းသူများသားသမီးတွေမကျွလုံကမ္မပိုင်လေးကမ္မပိုင်မရလေးကျွလုံမိမိရဲ့ကမ္မပိုင်မင်းကကမ္မပိုင်မရကလွယ်လို့ပေါ့ကျွလုံကျန်တာတော့ဘာညာဟုတ်ရတယောက်ကလိန်ညာမူတာမပြောကျန်တာတော့ဘာညာ တယောက်ကလည်းရဲသေးတာတော့မတော်ဘူးကျန်တော့ဘာညာအဲ့လိုဖြစ်ငါးယောက်ဆုံမိရောဆုံမိရောပြောတယ်တယောက်ကဟေ့ငါသီလလူတိုင်းမပြုတ်နိုင်တဲ့သီလကိုငါပြုတ်ထားတာတဲ့တတ္တဝါတိုင်းဟာတရားမှာကြောက်တာရှိတယ်ပဲတဲ့ဟုတ်ကလားဟင်ဘယ်ဘုံကရောက်ရောက်ဘုံကတစ်ခုရှိရင်အသက်တစ်ခုရှိတယ်အဲ့ဒီအသက်တစ်ခုကိုဟိုထိန်းချောင်းနေရတာအတမူဝါညုံပြောတာမဟုတ်ဘူးလား အဲ့တော့ဒီအတက်ကလေးအတွက်ကိုထိန်းချောင်းနေကြရတာတဲ့အဲ့တော့ငါဒီသူများတဲ့မတတ်တဲ့အတွက်ငါရဲ့ကုကျင်းသိက္ခာအကောင်းဆုံးလို့အဲ့လိုပြောအဲ့တော့ဒုတိယအဋ္ဌိနာဒါနာသိက္ခာပုထမ်းရတဲ့ဘုရားပြောတယ်ဟုတ်ပဲဟုတ်လို့ဆိုဟင်မင်းစီဝါရှာနေပုဂ္ဂိုလ်တယောက်ဟာဒီစီးပွားကိုရမယ်ဆိုတတ်ရမယ်ဆိုရင်ဝန်မလေးဘူးလူသားမှုဖြစ်တယ်ဆိုတာအဲ့ဥစ္စာပစ္စည်းကနေတော့ဖြစ်တာ ဟုတ်ကလားပြီးဝါရှာတာကနေဖြစ်တာတဲ့ဟုတ်ကလားဥမာမေမိမိလက်ထဲရောက်နေတဲ့ပစ္စည်းကိုတပည့်သားကလာပြီးတော့အတင်းအဓမ္မလုပ်ယူမယ်ဆိုတော့အဲ့ဒီနေရာမှာအသက်သေခြင်းတရားစေတဲ့ပြီးဝါတော့လုံးမခံဘူးဟုတ်ကလားဗျာပြီးတော့စီဝါဖြစ်မယ်ဆိုရင်လည်းသူသေးချင်းသေးပါလေတဲ့စီဝါဖြစ်အောင်ကိုအသိခံပြီးလုပ်တယ်တဲ့အဲ့တော့လောကမှာလူတိုင်းဟာစီဝါဖြစ်အောင်လုပ်နေတဲ့အတွက်ကိုအဲ့ဒီသူသူလိုချင်တဲ့စီဝါကိုမဖြစ်ဘူးဆိုရင်ငါသိခပုဂ္ဂ အများဆုံးအသက်ထက်မြတ်တယ်အာရိနာဒနာတိခါဘုရှင်ကလေဟင်အဲတခါဟိုနံပါတ်3တိခါဘုရှင်ကလည်းပြောတယ်ဘယ်ဟုတ်တယ်မလို့ကွာဟင်အဲကိုမယားကိုလင်းဘယ်သူမျိုးမဆိုအလွန်နှစ်သက်လုံးလို့ညာလုံးလုံးလို့ယူထားတာဟုတ်ကဲ့သူပါတော့အလွန်နှစ်သက်လုံးလို့ညာနိုးလုံးလို့ တသိန်းတရားသာသေးတယ်သူတော်ဘာမိဘကမွေးတဲ့သားတွေသမီးတွေကိုခေါ်ပြီးလက်ခံပေါင်းနေတာတဲ့ဟုတ်ကလားလူတိုင်းဒီကိုမရပေါ့ကိုကမပိုင်ပေါ့ကိုနှစ်သက်ဆုံးအဲ့ဒီမရကြည့်ရင်ပြည့်တယ်လို့အသက်နဲ့ပြခံရတယ်ဟုတ်ကလားမရကြည့်ရင်စီးစိမ်ဥစ္စာလည်းဆုံးလို့ရတယ်ဘာမှချိုးအကုန်ဆုံးလို့ရတယ်မရနဲ့ပတ်သက်ပါရင်ဟုတ်ကလားအဲ့တော့မရသည်အများဆုံးဖြစ်တဲ့မရလင်းကြီးအများဆုံးဖြစ်တဲ့လင်းအဲ့ဒါကိုစောင့်သိတဲ့အတွက်ငါတိကအများဆုံး ဟုတ်လားဒါကကာမေတုမိသာသရာနံပါတ်3တိခါပုဆောင်တဲ့ပုဂ္ဂိုလ်ဟာပြောမုတ္တဝါဒတိခါပုပိုင်ရှင်ပြောဟုတ်ဘယ်ဟုတ်ရင်တုံးပါလူတိုင်းလူတိုင်းဟာလိန်နာညာတာမကြိုက်ဘူးကွာဟင်အဲ့တော့မင်းတမ်းမှုဖြစ်တာလေအခုတမ်းမှုဖြစ်တော့ကွာဟင်လိန်ညာကတဖြစ်တာများတယ်ဟုတ်ကလားခိုးမှုကွာလိန်လိန်လေလေများပြီးမှခိုးလို့ရတယ်တဲ့ဟုတ်ကလားဗျာတော့မခိုးပြီးလေမခိုးပါဘူးလိန်နေတယ်တဲ့ ဟုတ်ကလားသူ့လက်ထဲရောက်တဲ့ပစ္စည်းကိုလည်းကိုယ်လက်ထဲရောက်အောင်လဲလင်းလေလေပြပြီးဦးနိုင်တယ်ဗျဟုတ်ကလားအင်းကာမဂုဏ်ကိုခုနသွားပြီးတော့ကျူးလို့စော်ကားတဲ့နေရာလေလင်းလင်းလေးပြမှုနဲ့သွားတော့ဖြားအောင်ပေါင်းလာကြဟုတ်ကလားတကယ်လို့ကျူးလွန်တယ်လို့သူများသိလို့ရှိရင်လည်းလိမ္မာပြားတဲ့အဲ့တော့မူတာဝါဒသိရခဲ့ဖို့ဟုတ်ကလားအဲ့တော့သူများသိရခဲ့ဖို့မှာငါသိနေတော့ငါသိခဘုကမြတ်ဆုံးတယ်လို့ပြောနောက်တစ်ယောက်ကတော့ဘယ်ဟုတ်လိမ့်လုံးကွာ ဘသူဖြစ်ဖြစ်กว่าတဲ့လူစိတ်ရှိနေတဲ့ပုဂ္ဂိုလ်တိုင်းလူချင်းကိုကျင့်တာကြီးတယ်ပဲတဲ့အဲ့ဒီအယက်တီစာတောက်လိုက်လို့ရှိရင်အဲ့ဒါလူသိဖြောက်တဲ့လည်းနဲ့တဲ့ဟုတ်လားဟင်အယက်တော်မင်းလူသိဖြောက်ပြီးတယ်ဟင်အဲ့တော့အရက်တောက်ခြင်းပြီးလူသိဖြောက်တဲ့ကိရိယာတဲ့အဲ့ဒီမင်းအရက်တောက်ပြီးလို့ရှိရင်လည်းပန်းကမားလန်းကြောက်ဘူးတဲ့ခွန်းကမားလန်းကြောက်ဘူးတဲ့ကျွန်းကမားလန်းကြောက်ဘူးတဲ့လိန်ကမားလန်းကြောက်ဘူးကွာ အဲ့တော့လောကမှာဖြစ်နေတာမှန်လားအဲ့ဒီတေသေးရဲ့တောင်းတုံးလို့ဖြစ်တာကြီးတယ်ပဲတဲ့ဖြစ်နေတာမှုတွေလေအဲ့တော့ငါဒီတေသေးရဲ့ကိုဟိုရှောင်ကျင်တဲ့အတွက်ငါသိတာဘုရားအများဆုံးလို့အဲလိုညင်ညာရောဗျာအဲ့တော့ဘသူ့နိုင်ပြီးတော့ဟဲ့ဘသူ့နိုင်ပြီးမလို့ငါရောက်ငါရောက်ဟင် တယောက်တော့နိုင်ရမလေ9ယောက်လုံးနိုင်လို့တော့ဘယ်နဲ့တော့ဒိုင်းငါးဦးလုံးရမှာပေါ့ဟင်ဒိုင်းငါးတစ်ခုလေးဗျဘယ်လိုဟင်အဲ့တော့ဘသူမှဆုံးဖြတ်ပေးနိုင်ဘူးသူကလည်းသူတော့ဟုတ်နေကြတာကြီးတယ်လေဘသူကြောင့်ကြကြက်ကမခိုင်လုံဘူးပြောတရားရှိတယ်လေငါးခုလုံးကခိုင်လုံနေကြတာကြီးတယ်ဗျအဲ့တော့ဘသူမှဖြစ်ပြီးလို့မရအဲ့ဒီမှာဘုရားရှင်ဒီတန်ပေါ်ကြတာဟင်ဟုတ်ကလား အဲ့တော့ဟောတကားဒီ9ရောက်လုံးကုန်ပြောကွာတဲ့အဲ့ဒီသိခါဖို့9ပုတ်လုံးကအကုန်လုံးရေးကြီးတာကြီးတယ်ပဲဟင်ဟင်ဥမာမဲ့အဲ့ဒီသိခါဖို့9ပုတ်တပုတ်ပုတ်ကျူးလွန်လို့ရှိရင်ရေတောင်းမြစ်ကိုဆွဲနှုတ်ပြီးစိုက်တဲ့သစ်ပင်နဲ့ဘာမှမထူဘူးတဲ့ဟင်ဥမာမဲ့ရေတောင်းမြစ်ရှိမှဟိုရေတောင်းမြစ်ကနေပြီးတော့ဟိုကွာလေး9ကွာနဲ့တူပါတော့ဟိုအမြစ်တွေမရှိဘူးလားဗျာ အဲ့တော့အမြင့်နဲ့မှရှင်သာမဲ့တို့အပင်ကိုအမြင့်ကိုဖြတ်တောက်ပြီးတော့ကိုစိုက်ရင်ပြနေတော့ရှင်မမလားဒီအညွန့်ဟောတက်နိုင်မှာမလားအညွန့်မှမတက်ရင်ပွင့်နိုင်မှာမလားအဲပြီးနိုင်မှာမလားဒီလိုဆိုအတိုးပွားရနိုင်မှာမလားအေးတဲ့တကားတော့အဲ့ဒီသိက္ခာပုတ်ဒီဘယ်သိက္ခာပုတ်ကျူးလွန်ကျူးလွန်အဲ့ဒီငါးပါးသောသိက္ခာပုတ်ကျူးလွန်တဲ့ပုဂ္ဂိုလ်ဟာရေတောင်းမြစ်ကိုဖြတ်ပြီးတိုက်တဲ့ပြစ်ပြင်းတဲ့တူတူပဲဟုတ်ကလား အဲ့ဒီသိက္ခာပုတ်ငါးပုတ်ဘယ်သိက္ခာပုတ်ကျူးလွန်ကျူးလွန်သိက္ခာပုတ်ကျူးလွန်ရင်လည်းဒါနာပြုလဲဘယ်လိုအညွန်းခြေတော်မြင်ပါတော့ဘူးထင်တယ်ဟင်ဟင်ရှင်းပါကူပါဆယ်ပါးလေးဆောက်တည်တော့ဟောခြေတော်မြင်ပါတော့ဟုတ်ကလားတရားအားထုတ်တော့ပါလို့လို့ခြေတော်မြင်ပါတော့ဘူးတဲ့ဒါမို့သိက္ခာပုတ်ငါးပုတ်လို့တယောက်တည်းရေးကြည့်တာမဟုတ်ငါးခုလုံးရေးကြည့်တော့ ဘယ်လိုဘယ်လိုဘယ်လိုနိုင်ပြီလို့ငါတိုင်းမလားဟုတ်ကလားဟင်အဲ့တော့သူလည်းတီလာကိုယူပြီးရင်တော့တီလာနဲ့တူအောင်ဖောက်တီလာမှာဟင်ဒီအာမဘန်လေးကောင်တီလာဆိုရင်ရိုးရိုးတီလာနဲ့မပြီးချင်ပါနဲ့ဟုတ်ကလားဒီအခုဒီအာမဘာနိခံသီလကိုတို့သာတော့ဝါရိတသီလလို့လည်းခေါ်တယ်။ဟင်တတ်ဆရာမရှိတဲ့နေရာလားရှောင်းနေတာမဟုတ်ဘူးလား။ဟင်တို့ဒီနတ်တူမတတ်ဆရာရှိသလား။ ကိုးစရာကောကျိုးလုံးစရာကောလေးစရာကောအဲမူရရန်လားစရာကောရှိဘူးဒီမှာတတ်စရာမရှိလို့လုံတာတော့တို့မှမဟုတ်စက်တမှာလည်းစက်မရှိတဲ့နေတတ်ပါသဗျာဟင်စက်တမှာရောစက်မရှိတဲ့နေတတ်လားအဲလုံမဗျာစက်တမှာလည်းမရှိတဲ့နေမတတ်ပါဘူးဗျဟင်တို့လည်းမရှိတဲ့နေရာမတတ်တာထင်တယ်တိုင်တို့ဒီလားလည်းစက်တမှာဒီလောက်ဘလောက်ပဲရှိပြီးထင်တယ်ဟင် ကျင့်မှန်သေးတာလည်းပို့ဘူးလားဟင်သတ်စရာနဲ့တွေ့တဲ့ကာလကိုမတတ်ဖြစ်မှာသူမို့သတ်စရာနဲ့တွေ့တဲ့ကာလကျက်တမ်းမဲ့သာပို့ရလို့တဲ့လောဘသားလိုက်ပါလားတို့ကလားဟင်မွေနဲ့ပပင်းကျုံနေတဲ့ကာလမှာတို့ပါတော့မွေကိုတတ်မဲ့သာပို့ဒေါသသားလိုက်ပါလားဟုတ်ကလားဗျအဲ့ဒီပပင်းကျုံတဲ့ကာလရမှာအဲ့ဒါကိုအတိဒီလားလို့တို့စာလို့တော့ကိုယ်ပိုင်ဒီလားလို့တော့ဟုတ်ကလား ဟင်အဲ့ဒီပီလာရောက်ပြီဆိုရင်တော့တို့ဘယ်နဲ့ပြည့်တယ်တော့ညဟင်ပီလာပီလာနဲ့တူသွားပြီတင်တယ်ဟင်အဲ့ဒီသီလသီလနဲ့တူအောင်တို့ဆောက်တည်အဲ့လိုဆောက်တည်တဲ့သီလတည့်ရက်ဆောက်ရင်တည့်ရက်တန်ဖို့ရှိပါသဗျာတဏှာကြီးဆောက်တည်နိုင်ရင်အဲ့ဒီတဏှာကြီးရဲ့သီလတန်ဖို့ရှိပါလိမ့်မယ်ဟုတ်ကလားဗျဘောင်းတော့တကယ်အဟုတ်ရတဲ့သီလဖြစ်တာဟုတ်ဗျာဟင်ဟုတ်ကလားအခုတော့ပဲနဲ့တော့ နေလိုက်လို့ရှိရင်ဥပုံနေအိမ်ပြန်သွားဟင်ပူသားနဲ့သူများသားတွေရံဖြစ်နေတာတွေ့ပြီကဲဘယ်နဲ့လုံးမြင်ပြီဘယ်နဲ့လုံးဘယ်နဲ့လုံးလို့ဟင်ဟင်ဘယ်နဲ့လုံးလုံးဝဖြစ်ဘူးလားကိုသားလေးပဲကြည့်ရင်လုံးဝဖြစ်ဘူးလားသူသားပဲကကြည့်ရင်ဟုတ်ကလားဗျအဲ့ဒီခါကျ တောက်တော့ခေါ်လိုက်ဦးမထင်နဲ့ငါဥပုပ်ကြီးနေမှုသာဟုတ်ဗျာဟင်ဟုတ်ကလားအဲအိမ်ပြန်သွားဗျာဒီကနေ့မှညနေထူးထူးခြားခြားကိုအလိုနှစ်သက်သုံးဖြစ်တဲ့အစားတော့ကလေးတွေတာသမီးတွေကအငွေတစ်ထောင်တော့နဲ့စားနာများတွေ့ရင်ဘယ်နဲ့လို့ပထမတော့ရှာလေးတော့ထွက်လာမှာဟင်နောက်မှတည်ရင်းဆက်ပြီးငါဥပုပ်ကြီးနေမို့သာဆိုဟုတ်ကလားဗျာဟင် ဟုတ်ခလားဗျာအဲ့တော့ဒုဥပုကပဲနဲ့တော့အဟောင်းရဥပုလားတယုတ်ပြဥပုလားအချုပ်ကြတဲ့ဥပုလားပေါင်းဖို့လို့ဟင်ဟင်ဘာနဲ့မှမတွေ့ခင်တော့တယုတ်ပြပေါ်ဗျာဘာနဲ့တွေ့ရင်တော့အချုပ်ကြပေါ်ဗျာဟင်ဘယ်လိုအဟောင်းရရောက်ပါမလားဘယ်လိုရောက်မှာတော့ဟင်ဘယ်လိုရောက်မှာတော့ ဟင်ဟုတ်ကလားဗျအခုဘယ်နေတော့ဘယ်နေရာမှာတော့ကိုဟင်မထုတ်ကြလားဟုတ်ကလားဟင်အဲ့တော့တို့ဘာတို့ရေစကားနေမှာတခါတလေတညာဟိုအမှုသမားတို့တညာချုပ်ခံရတာတင်တယ်ဟုတ်ကလားတို့ဘာတို့ဒူတမ်းမှုတို့ဘာတို့ဆိုရင်အမှုမပြီးမချင်းဂျမန်ကြီးနဲ့ချုပ်ခံရတာမဟုတ်လားဂျမန်ကြီးဆိုရင်နှစ်ပတ်လားသုံးပတ်လားအဲ့လောက်တင်တယ်ဟင်အဲ့လောက်ပဲတင်တယ်အဲ့လောက်ချုပ်ရတာ တို့ဥပုပ်ယူလာတာဘယ်နှခါရှိတော့ဟုတ်လားတိုင်းဟိုအဲ့ဒီရေသခန်းမှာချုပ်ထားတာနဲ့တိုးနေဆိုရင်တော့ဘသူကပို့ပြီးတော့နှိမ့်ကြီးသမားဖြစ်နေတော့ဟင်ဟင်ဟင်ကိုကယမန်ကြီးဘယ်လောက်တော့ဒီကဘယ်လောက်တော့ဟင်ဥပုံနေတိုင်းနေတိုင်းထင်တယ်ဟင်အဲ့တော့ဥပုံနေတိုင်းနေတိုင်းယမန်ကြီးလာလာယူနေရထင်တယ် ဟုတ်လားအဲ့ယမန်ကြီးပါပုံဘယ်လိုရှိတော့ဟင်တို့ဟိုရေစကားကယမန်ကြီးဘယ်နှပါယူခွင့်ရှိတော့ဆက်နှစ်ပါအဲ့ဒီမှာမပေါ်ရင်ဟင်တို့ကြီးဟင်ဖမ်းရခြင်းတည်ခြင်းတင်တယ်ဟင်မတင်တာသေးတတိကံအထောက်ထားဟိုတွေ့လို့တွေ့ညာရှာအောင်မယ်ဆိုတည်ခြင်းတင်တယ်ဟုတ်ကလားတတိကံဘယ်လိုမှရှာမရဘူးဆိုရင်တည်ရသေးခြင်းတယ်ဟုတ်ကလား အခုတို့ကြတော့ဥပုနေတိုင်းနေတိုင်းယမကြီးယူနေတာဘယ်နှပါရှိဘလို့ဟင်တော့ကောယမကြီးဘယ်နှပါယူအောင်မှာတော့ဟင်တော့ကောယမကြီးဘယ်နှပါယူအောင်မှာတော့ညာဟုတ်ကလားဘုဒ္ဓမချင်းလားဟင်အချုပ်သားတွေပဲလားဒါတော့မသိမချင်းယမကြီးတွေနဲ့ကျွေးပြောင်းမပေါ့ဟုတ်ကလားဗျာ အဲ့ဒါများသူများတော့ပြောချုပ်သားတွေတော့ချုပ်သားတွေတော့နဲ့ရေစရေစခါနာတော့တော့ပြောနေဦးများကိုလာပြီးဒီမှာညမကြီးတပတ်လာလာယူနေရတာလေဂျူဟုတ်ကလားဗျာဟင်ဟင်နောက်လည်းညမကြီးယူပါတော့အောင်လည်းလုပ်ကြအောင်ဟုတ်ကလားဗျာဒီကဲဒီလောက်ဆိုတော်ကြရောပေါ်ရပါပါ